ကံကြီးလေးအငယ်1မှ9အိုဣဒရလအမျိုးသားတို့သာရဖျား၏အမိန်တော်ကို နားထောင်ကြလော့သာရဖျားသည်ပြည်သူပြည်သားတို့နှင့်တရားတွေ့မှု ရှိတော်မူ၏အကြောင်းမူကားသူတို့သည်တစ္ဆာမရှိဂိယုဏမရှိဘုရားသခင်ကိုမတိကြကျိန်ဆဲခြင်းမှုသာစကားကို ပြောခြင်း လူအသက်ကိုတတ်ခြင်းသူဥစ္စာကိုခိုးခြင်း သူ့မယားကိုပြစ်မှားခြင်းတို့၌အဆီးအတားမရှိ။လူအသက်ကိုသတ်သောအပြစ်အထပ်ထပ်ရှိကြ၏။ထိုကြောင့်ပြည်သည်ငြိုငြင်လိမ့်မည်။ပြည်သားအပေါင်းတို့နှင့်တကွတောသားရဲ၊မိုဃ်းကောင်းကင်ငှက်တို့သည်အားလျော့ကြလိမ့်မည်။ပင်လယ်ငါးတို့သည်လည်းကုန်ကြလိမ့်မည်။သို့ရာတွင်အဘယ်သူမျှမဆီးတားစေနှင့်။အဘယ်သူမျှမဆုံးမစေနှင့်။အကြောင်းမူကား၊သင်၏အမျိုးသားချင်းတို့သည်ယဇ်ပုရောဟိတ်နှင့် ဆန့်ကျင်ဘက်ပြုသောသူကဲ့သို့ဖြစ်ကြ၏ထိုကြောင့်နေ့အချိန်၌တင်းသည်လဲရလိမ့်မည်ညအချိန်၌တင်းနှင့်တူပရောဖက်သည်လည်းလဲရလိမ့်မည်တင်းအမိကိုလည်းငါဖြစ်စီမည်အငယ်6မှ7ငါလူတို့သည်ပညာနည်းသောကြောင့်ဆုံးရှုံးကြ၏တင်းသည်ပညာကိုပယ်သောကြောင့်ငါယေဘရဟိအဖြစ်သို့မရောက်စေခြင်းဟံတင့်ကိုငါပယ်မည် သင်၏ဘုရားသခင့်တရားကိုသင်မေ့လျော့သောကြောင့်၊သင်၏သားသမီးတို့ကိုငါမေ့လျော့မည်။သူတို့သည်ဘုန်းတိုးပွားသည်အတိုင်းငါ့ကိုပြစ်မှားကြပြီ။သို့ဖြစ်၍သူတို့၏ဘုန်းကိုငါအရှက်ကွဲစေမည်။ငါ့လူတို့၏အပြစ်ဖြေရာယဇ်တို့ကို စားလျက်နှင့်ပင်၊ထိုအပြစ်ကိုစိတ်စွဲလမ်းတတ်ကြ၏။ထိုကြောင့်၊လူတို့၌ဖြစ်သကဲ့သို့ယဇ်ပုရောဟိတ်၌ဖြစ်လိမ့်မည်။သူတို့အကျင့်များကိုငါစစ်ကြော၍ အတီးအတီးပြုမူသမျှအတိုင်းအကျိုးအပြစ်ကိုပေးမည်သူတို့သည်စား၍မဝရကြ မတရားသောမေထုံကိုပြု၍သားသမီးကိုမပွားမြင်ရကြအကြောင်းမူကားစိတ်နှလုံးကိုရစ်မှုစေတတ်သောကာမဂုဏ်၌ပျော်မွေ့ခြင်းစပြည့်နှင့်တေတရက်ကိုတောက်ခြင်း၌မိဝဲသောကြောင့်သာရဖျားကိုစွန့်ပစ်ကြမည်ငယ်၁၂မှ၁၄ ငါလူတို့သည်သစ်သားနှင့်တိုင်ပင်တတ်ကြ၏။သူတို့၏တောင်ဝေးသည်အကြံပေးတတ်၏။ကိလေသာစိတ်အားကြီးသောကြောင့်သူတို့သည်လမ်းလွဲ၍မိမိတို့ဘုရားသခင့်ထံမှာမနေ၊မှားယွင်းတတ်ကြ၏။တောင်ထိပ်ပေါ်၊ကုန်းပေါ်မှာ၎င်း၊အရိပ်ကောင်းသောသပိတ်ပင်မျိုး၊လိဗနောပင်အောက်မှာ၎င်းယဇ်ပူဇော်၍နံ့သာပေါင်းကိုမီးရှို့တတ်ကြ၏။ထိုကြောင့်သင်တို့သတို့သမီးသည်ယောက်ျားနှင့်မှားယွင်း၍ ချွေးမတို့သည်မျောက်မထားတတ်ကြ၏တင်တို့သမီးတို့သည်ယောက်ျားနှင့်မှားယွင်း၍ချွေးမတို့သည်မျောက်မထားတော်လဲငါမစစ်ကြောအကြောင်းမူကားယောက်ျားတို့သည် ကိုမယားကိုစွန့်ပစ်၍ပြည်တစားတို့နှင့် ပေါင်းဖော်တတ်ကြ၏မိမရွှင်တို့နှင့်အတူရစ်ပူဇော်တတ်ကြ၏တို့ဖြစ်၍ပညာမရှိသော သူတို့သည် ဆုံးရှုံးကြလိမ့်မည်အငယ်၅မှ၁၉ ။အိုဣသရေလအမျိုး၊သင်သည်ပြည်တန်ဆာလုပ်သော်လည်း၊ယုဒအမျိုးကိုမမှားယွင်းပါစေနှင့်။ဂိလဂါလမြို့သို့မချဉ်းကပ်နှင့်။ဗေသဝင်မြို့သို့ မသွားကြနှင့်။ထာဝရဘုရားအသက်ရှင်တော်မူသည်အတိုင်းဟူ၍မကျိန်ဆိုကြနှင့်။ဣသရေလအမျိုးသည်ရုန်းတတ်သောနွားမပျိုကဲ့သို့ဆန့်ကျင်ဘက်ပြုတတ်၏။ယခုမှာထာဝရဘုရားသည်ကျယ်သောအရပ်၌သိုးသငယ်ကို ထိန်းသကဲ့သို့ဣသရေလအမျိုးကို ပြုတော်မူမည်။အေဖရင်သည်ရုပ်တုတို့၌ဆွဲကပ်လျက်ရှိ၏။သူကိုတတ်တမ်းရှိစေလော့။သူတို့စားတော့ပွဲခံခြင်းလွန်ပြီ။မင်းလုသောသူတို့သည်အထက်ထက် မတရားသောမေထုံကိုပြုကြပြီ။ရှက်ဖွယ်သောအမှုကိုတတ်မဲ့ကြပြီ။လေသည်မိမိအတောင်တို့နှင့်တိုက်၍ပါသွားမည်။သူတို့သည်မိမိတို့ပူဇော်သောရစ်များကြောင့်ရှက်ကြလိမ့်မည်